အခန်းကြီး53အငယ်1မှ3ဖျားသခင် မရှိဟု မိုက်တော်သူသည်ထင်တတ်၏ထိုသို့သောသူတို့သည်ဆွေးမြေ့ယိုယွင်း၍ဆက်ဆုပ်ဖွယ်သောဒုစရိုက်ကို ပြုတတ်ကြ၏ကောင်းသော အမှုကိုပြုသောသူတယောက်မျှမရှိ နားလေသောသူဘုရားသခင်ကိုရှာသောသူတစုံတယောက်ရှိသည် မရှိသည်ကိုသိမြင်ခြင်းဟံဘုရားသခင်သည် ကောင်းကင်ဘော်ကလူသားတို့ကိုငုံ၍ကြည့်ရှုတော်မူ၍ လူအပေါင်းတို့သည်ဆုတ်သွားကြပြီတညီတညွတ်ကြီးဆွေးမြေ့ယိုယွင်းခြင်းရှိကြ၏ကောင်းသောအကျင့်ကိုကျင့်သောသူမရှိတယောက်မျှမရှိ အငယ်၄မှ6မုံကိုစားတဲ့ကဲ့သို့ငါ၏လူတို့ကိုကိုက်စား၍ဘုရားသခင်ကိုပတနာမပြုသော အာရမလူတို့သည်မတိဘဲနေရကြသလိုတို့ဖြစ်၍ကြောက်လန့်เสียမရှိတော်လဲအလွန်ကြောက်လန့်ကြလိမ့်မည် အကြောင်းမူကားတင့်ကိုဝန်းရံ၍တက်ချသောသူ၏အယိုးတို့ကိုဘုရားသခင်သည်ဖေယိုဖျဲကွဲပြားစေတော်မူမည်သူတို့ကိုဘုရားသခင်ရှုံချတော်မူသောကြောင့်တင်သည်သူတို့ကို အရှက်ခွဲရလိမ့်မည်ဤဒေလအမျိုးကိုကယ်တင်ခြင်းကျေးဇူးတော်သည်ဇီးအုံတောင်ပေါ်မှပေါ်ထွန်းပါစေသောတိမ်သွဲခြင်းကို ခံရသော လူမျိုးတော်ကို တဖန်ဘုရားသခင်သည် ဆောင်ခဲ့တော်မူသောအခါ ယာကုပ်သည်ဝမ်းမြောက်ခြင်း၊ဣသရေလသည်လည်းရွှင်လန်းခြင်းရှိလိမ့်မည်